ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌တရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ရွာကြီးမင်းရှို့ပြမှာပါရွာကြီးတိုင်းလာနေလို့တို့စီဟင်ကဲဒါတွေကဟောပဲကားတွေလို့ဟင်ဟောပြဝေးကြီးတွေဟင်တို့စီဒီဘာလို့လာရတာတို့ဟင်မဖုန်းကြီးများကြည့်ချင်ပွဲလို့တို့ဗျာဟင်ဟင် ဘုန်းကြီးများကြည်ချင်းပွဲလုပ်လို့ဟင်ဟင်အေးသာသနာဒီမှာပွင့်နေဆိုပွင့်တဲ့နေရာလာပြီးအမွေယူကြတာပဲဟင်ဒါနနဲ့တနိုင်သူကဒါနနဲ့အမွေယူတာဗျာဟင်သီလနဲ့တနိုင်သူကသီလနဲ့အမွေယူဗျာဟင်ဝိပဿနာနဲ့တနိုင်သူကဝိပဿနာနဲ့အမွေယူဗျာဟင်မှန်ပါဗျာကိုနဲ့နိုင်ရနိုင်ရထိုက်ရထိုက်ရအမွေယူကြတာပဲ ဟုတ်ကလားဗျမှန်ပါဗျအဲ့တော့ကိုယူမဲ့အမွေကိုရတဲ့အမွေတုပ်ကလေးတွေလေသေးသေးချာချာလဲထုတ်သိမ့်ထားကြအောင်ညာဟုတ်ကလားဟဲ့မှန်ပါဗျအင်းအမွေတော့ပြီးလိုက်တယ်လက်ထဲကြတော့ပျောက်ထားမှဖြစ်သေးတယ်အောင်ဟုတ်ကလားမှန်ပါဟေးဟင်တီလာရဲ့အမွေကသူ့နေတိုင်းနေတိုင်းခံစားနေရတဲ့အပိဓာဆိုတဲ့အလိုဆိုးပြာပါရဆိုတဲ့မုံမျိုးပြမမှုအဲ့ဒီနှစ်ခုကို ခုခံဖို့တော်လှန်ဖို့ပေးလိုက်တယ်လည်းနဲ့သီလကဟုတ်ကလားမှန်ပါဗျာဟင်အင်ကြတော့ငတူစားဖို့တူသမီးစားဖို့တူသားစားဖို့ဆိုအဲ့ဒီဘို့တွေဝင်လာလို့ရှိရင်ဟောတို့တစ်ဖက်ကအလိုဆိုးတွေပေါ်လာလိမ့်မယ်ဟင်မှန်ပါဗျာဟင်ဟင်ကိုသားတွေဝါဝါလင်းလင်းစားဖို့ကိုသမီးတွေဝါဝါလင်းလင်းစားဖို့ဆိုတဲ့အဲ့ဒီဘို့တွေတက်လာရင်ဟောအလိုဆိုးတွေဝင်လာလိမ့်မယ်ဗျာဟင်လူကြီးစိတ်တွေအားကြီးလာတာကိုအလိုဆိုးလို့ခေါ်တယ် ဟင်တို့သာတော့ဘာလို့ဝိသမလောဘလို့ခေါ်မှာပေါ့ခွဲ့မှန်ပါဟင်ဟင်လူအပ်တဲ့လောဘတဲ့လွန်ကျူးတာတဲ့လောဘကိုဝိသမလောဘဟင်မှန်ပါပြီးတော့သူတော်ဘာကိုသူတော်ဘာပစ္စည်းကိုကိုပိုင်ဆိုင်ရေးအတွက်ကိုမရရတဲ့နီးနဲ့ကြိုးစားကျင်တာအဲ့ဒါလည်းလူဆိုးပဲမှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်ပြီးတော့ကိုလူကျင်လို့ရှိရင်ကြိုက်တယ်ပြောပြီးတော့ကိုမလူကျင်ရင်မကြိုက်ဘူးပြောတာအဲ့ဒါလည်းမတရားမှုအလိုဆိုးပဲ ဟုတ်ကလားမတရားမှုမူညူပြမမှုပဲဟင်မှန်ပါတယ်အေးကြက်သားရဲ့ခြူချင်းဒီတို့အတွက်ခြူတာမဟုတ်ဘူးသူ့ကံသူ့အကျိုးပေးသူ့ဥလူအာဟာရတိုက်သူ့ခြူတာတယ်မဟိမှန်ပါဗျာသူ့ဘာရတာကြိုက်တော့ဘယ်လိုတော့ခြူတယ်ထင်တာပါဗျာဟင်ကောင်းနဲ့ထင်တာဗျာခြူတာကတော့မကြိုက်တဲ့ခြူမှာကြိုက်တဲ့ခြူမှာမှန်ပါဗျာဟင်မှန်ပါကောင်းနဲ့ထင်ပြီးတော့သူ့ဆွဲတတ်တာမဟုတ်ဘူးလားမှန်ပါဗျာဟင်မှန်ပါဗျာဟင်မှန်ပါအဲ့ဒါလည်းမတရားလို့ဆိုပဲဗျမှန်ပါဗျာဟင် ကြက်ကတို့ကိုလာချိုးပေးတာလားသူ့ဟာနဲ့သူလားသူ့ဟာနဲ့သူသူ့ဟာနဲ့သူဗျာအဲ့တော့ဒီဘက်ကကြက်ကိုကောင်းတယ်ဆိုလို့ရှိရင်ကိုဘက်ကကြက်ဟင်းငါးပြီးကြီးနဲ့တွေ့တော့ဘယ်နဲ့လုပ်ကောင်းတယ်ပြောမလားမပြောပါဘူးအချုံကြိုက်တဲ့ပုဂ္ဂိုလ်ကမှန်ပါဟင်ကြက်တော့ကြက်ပဲမဟုတ်လားမှန်ပါအဲကြက်ဟင်းငါးပြီးတွေ့တော့ဘယ်နဲ့လုပ်မလို့ကောင်းလာရတာကြောင့်ကောင်းဘူးလို့ပြောပါပါအဲ့တော့ကြက်ဟင်းငါးပြီးကတော့ခင်ဗျားတို့မကောင်းအောင်အရွယ်တိုက်ပြီးပြီးတာလားဟုတ်ပါဘူးဗျာဘာဖြစ်လို့ သူ့ရဲ့ဥရုသူ့ဘီတာတတိသူ့ဥရုတတိအတိုင်းသူပြီးတာပဲဟင်သူမအောင်လာလောက်ကြတာမဟုတ်ပါဘူးအဲ့တော့သူကမကြိုက်တော့မကောင်းဘူးဒါဆိုဆုံးဖြတ်တာအဲ့ဒါလည်းအလူဆိုးကြဖြစ်တဲ့ဆုံးဖြတ်ချက်တွေပဲဟုတ်ကလားဟိမှန်ပါဗျာလူတွေမှလည်းပဲဒီတိုင်းပေါ့ဗျာဟင်တချို့လည်းအဲသူ့ရဲ့နောက်ကကံရှင်တတိပြီးတော့ညင်းစရိုက်ဝါဒနာအတိုင်းတချို့ကြတော့ဒေါသကြီးတယ်တချို့ကြတော့လောဘကြီးတယ်ဗျာ မှန်ပါဗျာဟင်ဒေါသကြည်သူကတော့ဘာပြောပြောကလန်ကဆန်ကြီးလဲထင်တယ်ဟိမှန်ပါဗျာဟင်ဒေါသပြည်သူကြည်သူကတော့လောဘကြည်သူကတော့ဘာပြောပြောပြစ်ချွဲချွဲထင်တယ်ဟိမှန်ပါဗျာဟင်မှန်ပါဗျာအဲ့တော့တို့ဘာတို့ဒေါသကြည်သူကြတော့ကိုယ်သဘောမကြရင်မကောင်းပြောတာထင်တယ်မကောင်းပြောတာပါဗျာဟင်သူကတော့သူ့ညင်တိုင်းမထင်တယ်ဟဲ့မှန်ပါဗျာသူ့ညင်တိုင်းပါဗျာဟင်မှန်ပါသူ့မကောင်းအောင်ရွယ်တိုင်းလုပ်ကြတာလားမှန်ပါတို့တို့မကောင်းအောင်ရွယ်တိုင်းလုပ်ကြတာဟုတ်လို့လားဟုတ်ပါဘူးဟုတ်ဘူးရသူ့ညင်တိုင်းသူ့စရာဤတိုင်းများတို့မှဟုတ်ဘူးရနွားနဲ့ပေါင်းတယ်ဒီလိုပဲ အေးလူတွေနွားတွေနဲ့မဟုတ်ပြလမ်းသွားရင်ခလုံးနဲ့တောင်ရံဖြစ်တယ်လားမှန်ပါပါတောသားသမားမှန်ပါဟင်မှန်ပါတယ်အတော့ညသူသိရမဟုတ်ဘူးလားမှန်ပါတယ်အေးလောဘသမားဟောသူဘသူတွေးတွေးတိချောချောပြောတာဟဲ့မှန်ပါတယ်အဲ့တော့ဘာလို့ချူချူကြိုက်တဲ့ပုဂ္ဂိုလ်ကကောင်းနေပြောမှာပဲထင်တယ်မှန်ပါတယ်ခင်ဗျဟင်အဲ့တော့တို့မှုချူချူပြောတာလားဘသူတွေးတွေးချူချူပဲပြောမှာမှန်ပါ သူ့ရဲ့ပင်ကိုတတိကိုကခြုံထားတဲ့တတိကိုဟဲ့လောဘကပြချိုးတဲ့တတိတင်နေဟဲ့မှန်ပါဗျာဟင်အဲ့တော့ဒုဗကသာဒါကောင်းနဲ့ဒါမကောင်းဘူးဒါကြိုက်တယ်ဒါမကြိုက်ဘူးဖြစ်နေတာသူ့ဘက်ကတော့သူ့ငင်းနဲ့သူ့တဲ့သူ့ဟာသူ့လုပ်နေကြတာမှန်ပါဗျာအဲ့တော့သူကောင်းနာကိုကိုကြိုက်တာကိုအကောင်းထင်ပြီးလိုက်နေလေတို့ပဲမောမှာပဲမှန်ပါဗျာ သူတို့ကတော့တစ်ခုပြီးတစ်ခုဒီတစ်မျိုးဒီတစ်ယောက်သေးရင်နောက်တစ်ယောက်သူမို့ဒီတစ်မျိုးသေးဒီပစ္စည်းတစ်ခုကျော်သွားရင်နောက်ပစ္စည်းအတစ်တစ်ခုပေါ်နေမှထင်တယ်ဟဲ့မှန်ပါဗျာဟင်ဆိုးတာကောဒီတိုင်းမထင်တယ်ဟဲ့တဲ့ပါပဲတို့ပဲသူ့အေးယူနေရင်တို့ပဲမောမှာပဲသူကတော့တစ်ခုပြီးတစ်ခုပေါ်နေမှာလားဟုတ်ကလားမှန်ပါဗျာအဟောင်းဟောင်းချုပ်ချင်းအသေးသေးသူလည်းပေါ်လာမှာပဲဟဲ့မှန်ပါဗျာသူကပယ်တော့ပြမလို့အဲ့တော့သူဝါဒနာဖြစ်ကိုအေးယူနေရင်အေးယူသူကအယူပဲ ဟင်စေရနာပြစ်တာတို့အရေးယူလို့ရတယ်အဲ့တော့ငရုတ်သီးစားပြီးစရမလားပြောလို့ရှိရင်ငရုတ်သီးပြစ်လားတို့ပြစ်လားစားတယ်လို့ပြစ်ပါဗျာဟုတ်ကလားရဲ့မှန်ပါဗျာအဲ့ငရုတ်သီးပြစ်တင်တာပဲဘယ်လိုပြစ်တယ်တော့စားတယ်လို့ပြစ်ဟင်စားတယ်လို့ပြစ်ပါဟင်အဲထညက်စားပြီးခြုံလိုက်တာဆိုပြောတော့ဘယ်သူပြစ်တော့ထညက်စားတယ်လို့ပြစ်ပါထညက်ပြစ်မဟုတ်ဘူးလားဟုတ်ပါဘူးခင်ဗျာဘာပြစ်လို့တော့ ဒါကသူချိုစရာရှိတာချိုမှာဟာဟုတ်လားဗျဟင်အဲဒီဘက်ကဖြစ်နေတာသူကတော့သူဟာနဲ့သူပဲအဲ့တော့ငရုတ်ပြီးမကြိုက်မစားနဲ့ဘောကြိုက်စားဖို့သူ့သွားပြီဘာလို့ကောင်းလဲဆိုတယ်ပြောမှန်ပါဗျဟင်ခင်းရလဲသူကြိုက်စားပဲမကြိုက်မစားနဲ့ပေါ့သူကသူချိုတာပဲဟာမှန်ပါဗျဟင်သူကပေါ်ပါရေးယူစရာရှိတော့မှန်ပါဗျအေးလူတွေမှလည်းဒီတိုင်းပဲသူ့ဝါဒနာနဲ့သူဖြစ်လာတာသူညင်းနဲ့သူဖျက်နဲ့သူဖြစ်လာကြတာအဲ့ဒါတို့သွားပြီးတော့ဝါဒနာပြည့်ရေးယူရင်သူ့ပဲမောမှာပဲသူ့ဝါဒနာတော့သေးတိ စုံမိုးဗျာဟင်မှန်ပါဟင်ပေတိစုံမိုးဗျာဒီတိုင်းမသွားမှာအဲ့တော့တို့ကအဲ့ဒီအလိုဆိုးတွေဝင်ခွင့်မရအောင်လို့တို့ဒီကနေ့ပီလာလက်နဲ့ကိုတတ်ဆင်ပေးတာဗျာဟုတ်ကလားမှန်ပါအဲ့တော့ရွာထဲရောက်တော့အဲ့ဒီအလိုသူတွေဟိုတို့ကိုကြိုက်တာတွေကိုမကြိုက်ဘူးတို့ထင်တာတွေအဲ့ဓာတွေနဲ့တွေ့တဲ့အခါဒီတရဏဂုံလက်နဲ့နဲ့ဒီပီလာနဲ့ကာကွယ်နိုင်မှာမလားရွာထဲရောက်တော့ ဘာဝနာကိုယူသားကြမှာပါဗျာဟင်ဒီကပြန်တော့ဒီကပြန်တော့တွားကြဟိုတလေဥစားတွေကလည်းခင်ဗျားတို့တော်ကနေဖြတ်ပြန်အောင်တွားဟိုလေရှိရခင်ဗျားတော်ကဖြတ်ပြန်အောင်ဟောငမ်းမူကြီးတကောင်ကလည်းဟိုပြေးချလာဟင်ရေစာလိုလည်းဖြစ်ကောင်းဖြစ်မယ်အစာရှာတာလည်းဖြစ်ကောင်းဖြစ်မယ်သူကလည်းခင်ဗျားတို့မမြင်ဘူးသူကိတာနဲ့သူလားသူကလည်းဒီကနေစကားတပြောပြောနဲ့သွားတာလည်းဖြစ်ချင်းဖြစ်သူငေးတင်ငေးငေးနဲ့သွားတာလည်းဖြစ်ချင်းဖြစ်မယ် လက်တကန်းလိုမှာသွားဆုံးမယ်ကြပ်နာအဲ့တော့ငွေကြီးကလည်းရှေ့လည်းတိုးလို့မရဘူးနောက်လည်းဆုံးလို့မရဘူးအဲ့တော့သူ့ကိုထိပါလို့ရှိရင်ပုတ်ခတ်လို့ရှိရင်အရေးယူကိုသူအစင်းနဲ့တို့ကိုချိန်ထားတယ်သူကလည်းဘွားဆိုသွားတွေ့ဗျာလက်ထဲမှာလည်းလက်နဲ့ပါတယ်ဗျာဟင်သူကလည်းနောက်ဆုံးလို့မရဘူးရှေ့တိုးလို့လည်းမရဘူးဟင်ငါတော့မခံနဲ့ငါတော့ခံတယ်ကိုကတော့ဟင် အဲလိုများတွေ့ခဲ့ရင်တို့ဘယ်လိုလုပ်မလဲတို့ဘယ်လိုလုပ်ဒီလိုလည်းရဘူးတွေ့မှာပဲငန်းပေါက်တပြန်ပဲထင်တယ်ဟိဟိသူတလန်ရှိတဲ့ငန်းကပေါက်ရင်သူစိတ်ပြီးဟိုငန်းတပြန်မှာတေးရမှာဗျပြေလို့လည်းရဘူးဗျကဲဘယ်နဲ့လုပ်မလို့ဟိဘယ်နဲ့လုပ်ဘယ်နဲ့တော့လဲရှိုးရင်မေးမှာဘယ်လိုလုပ်ဟိဟိဟိတွေ့မဲ့တွေ့မဲ့ ငယ်ဟိုငရုတ်ပြီးမတူမှထင်တယ်တွေ့မဲ့ငရုတ်ပြီးမတူရမဲ့တဲ့မနဲ့တော့ဟင်တွေ့မဲ့ငရုတ်ပြီးမှတတ်တော့မဲ့တဲ့မနဲ့တော့ဘယ်တော့ဘယ်သူမှမေးလို့ရအောင်ဘယ်သူမှမေးလို့ရတော့ကွင်းတော့ပါဖေမရပါဘူးဆိုမရနဲ့နောက်မှတင်ကြီးလေးသားမိကြံပြီးလေဗျဟုတ်ကဲ့ပါဟုတ်ကဲ့ပါနောက်မှကလေးလူမမယ်လေးတွေနဲ့ကမြည်လေးတွေကကြံပြီးလေဗျဟုတ်ကဲ့ပါဘယ်လိုလုပ်လို့ ဟင်ပြင်ပြထားရမှာခင်ဗျားအဲ့ဒါတွေဟိုမှာမျက်စိငင်နာငင်နာမတနာဘူးလားခင်ဗျာဘယ်လိုလုပ်ဟင်ဟင်ကဲဘယ်သူမှမလို့ရတော့ဘူးလားဟင်ဟင်ဟင်အတို့တီတော့လားတကြကဲလဲနေပေးလိုက်ပြီကဲဘယ်နှလုံးတော့ဟင်အဲ့ဒါတော့ပေမှာကြောက်လို့ထားပါတော့ဗျာတခါထင်ရခဲလေးတွေ့ဦးမယ်လားမှာတော့ပြန်ညခင်ဗျားတို့ ဟင်သူတို့အိမ်မှာသိမ့်မချလို့ဗျာတာသမီးတွေကလည်းအဲတို့ဘာတော့တာကောင်းသမီးကောင်းမဟုတ်ဘူးဗျမိဘပြည်စီဖြုံးမဲ့တာသမီးတွေဖြစ်နေကြအိမ်နီးနားချင်းကလည်းတည်စိတ်ချရတာမဟုတ်ဗျအဲ့တော့သူတို့ရှိတဲ့ပြည်စီလေးတွေအာတို့လမ်းသွားရင်းနဲ့ယူခဲ့ရမှာပေါ့တချို့လည်းစပိန်နဲ့ဖြစ်ကောင်းဖြစ်မယ်လွယ်တဲ့ထက်အဲတချို့လည်းလှဲနဲ့ဖြစ်ကောင်းဖြစ်မယ်အိမ်အိမ်ထဲထက်အဲတော့လှဲကခုံလို့သူတို့စပိန်ခုံလို့ဟောသူတို့ယရနာတို့ကလေးလမ်းပေါ်မှာကြာနေတာစင်းစင်းလေးဗျာ ဟင်ကြည်တော့ငွေရလဲတော်တော်များလားအဲ့ဒီထဲမှာဟင်တိမ်နဲ့ချီးရှိတယ်ဗျာအဲရှူရလဲကြည်လိုက်တော့တို့ဘာတော့စိန်လေးတွေပရမညာလေးတွေမြလေးတွေတန်မိုးရှိတဲ့ပစ္စည်းတွေကိုတတ်ဆင်ထားတဲ့ရွှေ30သားလောက်ရှိတယ်ဗျာသူ့တန်မိုးတွဲလို့ရှိရင်လေတို့ဘာတော့ခုခေတ်နဲ့ဆိုရင်10သိန်းဘူးလောက်ရှိတယ်ဗျာဟောငွေသားတွေကတသိန်းလောက်ပါတယ်ဗျာအဲ့ဒါတွေများလမ်းများဗျာတို့ဘာတော့အထုပ်ကလေးနဲ့ကြာနေတာများတွေ့ရင်တို့ဘယ်လိုလုပ် တွေ့မဲ့တင်ရခဲ့ခဏပန်းနဲ့လုံးလို့ပါကြမှာကဲပန်းနဲ့လုံးလို့ဟင်ကဲတွေ့ပြီးတင်ရခဲ့ကဲတွေ့ပန်းနဲ့လုံးကြမလို့လို့ဘူးပြဘူးသီးတွေရှေ့ချပြီးစကားပြောရသလိုပဲဟင်ဟင်ဟင်ဘူးသီးတွေရှေ့ချစကားပြောရသလိုပြဘယ်သူမှလုံးကြတော့ဟုတ်ဟင်ပဲနဲ့တော့ကြော်သွားမှာလားယူမှာလားယူရမှာများပါလေ ဟင်ဟုတ်ကလားဟဲ့တွဲတော့ကြော်သွားမယ်ထင်လို့အဲ့တော့မောင်တို့သိခါဘုကအာဒိနာဒါနာမဟုတ်လားဟင်ပိုင်ရှင်သည်ကိုဖြစ်နှုတ်ဖြင့်မပေးတော့သူတော်ဘာပစ္စည်းကိုယုံငင်ခြင်းမှာဝေရမဏိရှောင်မမယ်လို့ခုကတိပါကတိခံထားတာလေဟင်အဲ့ဒါတို့ပိုင်ရှင်ကကိုနေနှုတ်နဲ့ပေးတာမဟုတ်ပဲကွမတော်တဆကြရတာလေးပဲဟင်အဲ့တော့ခုနဟိုရွှေသားဟိုယရနာနဲ့ တကွာက10သိန်းလောက်ရှိတယ်ငွေသားကြီးတွေက3သိန်းလောက်ရှိတယ်တို့ငွေလေးများ100လောက်များလန်းကြနေအိမ်များကြနေတို့ဘယ်လိုနေမလို့ပြောပါတယ်ဗျာတို့ခင်ဗျာဘယ်လိုနေရှာမလဲဟင်ဟင်အဲ့တော့သူကပိုင်ချင်းကဟိုတို့ပတ်လို့ပြစ်ထားမှာဟုတ်ပဲကွမတော်တဆကြရတာလေသူ့မှာတောင်းတောင်းနေမှာသိတဲ့ချိန်ကစားပြီးအဲ့လိုလည်းရမှာမဟုတ်စားလို့လည်းဝင်မှာမဟုတ်ဗျဟင်အဲ့တော့အဲ့ဒါလေးတို့ကလည်း တို့ဘဝမှာဒါမျိုးလူကျင်လို့ကောက်ဆိုင်နေတာဒါမျိုးလူကျင်လို့ပြုံးလို့နေတာမဟုတ်လိုက်ဟုတ်ပါရဲ့ဒါမျိုးလူကျင်လို့ယာတွေလေတွေလုပ်နေတာအဲတွေးကောက်ပါပဲဒါတော့ထုံးစားမယ်ကောက်ကွာဟင်ကောက်ယူကြအဲ့တော့လွယ်လွယ်ရတဲ့ငွေလွယ်လွယ်သုံးဟုတ်အဲ့တော့ရွှေလေးကတော့ထောင်းငွေတသိန်းကတော့သားတွေသမီးတွေနဲ့သုံးပြလိုက်ပြီကောက်ရသုံးမှာပေါ့ဒါတော့ထုံးစားပေါ့ အဲ့တော့ဟောဟိုကပိုင်ရှင်ကရှောက်ပြီးတော့မေးမှာပေါ့သူတို့လည်းဒီနာယူရွာနဲ့ချုပ်သက်တွေသူတို့မိတ်ဆွေတွေရှိတာပဲအဲ့တော့ဒီလန်းဒီလန်းကိုသူသွားပြီးမကြခင်တွင်ကိုဘသူဘသူတွေသွားတယ်လို့ဆိုမေးမှာအဲ့တော့အဲဘေဝါကဘသူဘသူသွားတာတွေ့လိုက်တယ်ဟင်မှန်ပါဗျာတာမို့တို့အလဲရှိုးဆိုအလဲရှိုးကဘသူကြီးတော့အိမ်နာဖြတ်သွားတာတော့ပြောမှာဟင်ဟောနင်တို့လဲလေးနဲ့ဟောဘလောက်ကွာတာနိုင်ဝက်လောက်ကွာတာပြောမှာဟိုကကြွာကန်တို့ကဟင်အဲ့တို့တလဲဦးဆိုလည်းပြောမှာပဲ ကြောက်စကားလာမေးအဲအဲ့ဒီချိန်တရင်ကဘသူကြီးတော့ဟင်အိမ်နာဖြတ်သွားတာကိုပြောမှာလားအဲတရင်မေးမှာလားအဲ့လိုရွာတဲ့လေးလာတော့လေသူတို့နေတိုင်းသုံးနာနဲ့တူပြခါတိုင်းသုံးနာနဲ့မတူပြငွေရှင်လိုက်ကြတာလက်လက်သွက်လိုက်ကြဟင်အလကားရတဲ့ငွေလက်သွက်တယ်ဗျဟင်ကိုဟာကိုကြိုးစားတဲ့ငွေသားလက်ခက်ချင်ခဲ့မယ်ဟင်အဲ့တော့ဘသူဘသူတော့ဖြင့်သုံးနာသုံးနာအရင်နဲ့မတူဘူးဟောရွာတွေကသူ့အသိတွေကလည်းဟောတည်င်းပေးလိမ့်ကြ အဲတော့ရလိုရညာလာမေးမှာတပင်းကြုံလာမှာမဟုတ်တာဘယ်သူရလို့သိမှမသိပဲနဲ့သိပါမလားမသိပါဘူးဘယ်သူမှမသိဘူးဟင်ဒီမှမသိဘူးရလိုရညာလာမေးမှာအဲတော့သူကလာမေးတော့ဟောသူ့ပစ္စည်းလေးကိုသေးသေးချာပြောပြမယ်ဗျဟောငွေကဘယ်လောက်ဘယ်လောက်ဗျတချို့ညမှတ်မိလိုက်တာဗျဘာကဘယ်လောက်ဘာကဘယ်လောက်ငွေရဲ့စက်ကူတောင်းမယ်ဟုတ်ကလားတရေအတွက်နဲ့ပြောနိုင်တယ်ပြီးတော့သူ့ရွှေမှာလည်းဘာကဘယ်လောက်ဘာကဘယ်လောက်ဘာကဘယ်လောက်ပြောနိုင်နေမယ် အဲ့ဒါလေးနဲ့ဒါလေးများမရဘူးလားလို့လာမိမယ်ရတယ်လို့ပြောလို့ရှိရင်သုံးမိလားငွေတသိန်းနဲ့ရောမလို့သူ့ငွေဟုတ်လားမှန်ပါဗျဟင်သူ့ရွှေ30သား10သိန်းတောင်ကိုလည်းပြန်ပေးလိုက်ရမယ်မရဘူးပြောရင်တခွန်းပဲပြီးပြရလဲမလို့ရှုပ်ပြရမလို့ဟဲ့ဘယ်လိုပြောမလဲဟင်ဘယ်လိုပြောမလဲရတယ်လို့ပဲပြန်ပေးလိုက်ပါဟင်ရဘူးလို့ပြောမှာပါ ဟုတ်ကလားရတယ်လို့ပြောတော့ဟိုကတော့ဖရားလောက်ကြီးလားဘာလားနဲ့နောက်ကလက်ကုပ်တော့မှာပေါ့အင်္ဂဟာကြီးကဖရားချင်းမဲ့အုံကြီးခဲကြီးထဲနဲ့လာတော့ပေါ့ခင်ဗျာမတတ်နိုင်ပါဘူးခင်ဗျာမတတ်နိုင်ခင်ဗျာယောဂမှာဟိုဒုံမီလားခင်ဗျာဟိုတပိထယောဂမှာဟင်ဟိုဆယ်လေးလူကြီးလက်ထက်လွတ်တော့ကဲပဲနဲ့လုံးတော့ဟင်ဆယ်လေးလူကြီးလွတ်မှပြေးရမှာခင်ဗျာဟောတကားလေးတစ်ခွန်းနဲ့မရဘူးရတယ်တစ်ခွန်းပဲပြပြလိုက်မယ်ဟိတ် ဘယ်လိုပြောမလို့ဟဲ့ဟင်ကဲတွေးပြီးထင်ရခဲနဲ့တွေးပြီးလက်ဖက်နဲ့ဒီတခါတော့ထင်ရမဟုတ်တော့ဘူးလက်ဖက်ဖြစ်သွားပြီထင်တယ်ဟင်ကဲဘယ်နှလုံးမလို့ဟုတ်ကမေးလို့ရတော့ဟင်ဘယ်နှလုံးညသီလလည်းနဲ့ပေးလိုက်ပြီးကဲမေးလို့ရရလားဟဲ့ဟင်ရတယ်လို့ပြောမှာခင်ဗျား နောက်ကခမဘုရားပြမအုပ်နေကြတာခင်ကြီးကပြောတော့မှခမကိုဟင်နောက်ခင်ကြီးကတပိတ်မောက်တော့မှခမဟင်ခမကတပိတ်မောက်မှခမဘယ်လိုလုပ်မှာတော့ဟင်အဲ့ခမရွှေဖောင်းလိုက်ပို့တော့မှမင်းပကံလေးနဲ့ဒီလောက်ဘုရားဖြစ်ခြင်းနဲ့ဟာကြီးဆိုတော့ဟင်ဟင်အိမ်ကနေရွှေ့ပြီးတော့ရွှေဖောင်းလေးပို့တော့မှခမကဘယ်လိုလုပ်တော့ဟင်ဟင်ပို့လည်းကံရော ဟောဗျာပို့လည်းခံရုံကိုဒေါ်နေလာရေဟိုကတကားပိတ်မှာခင်ဗျာဟင်တပ်ဘသူဖြစ်ဖြစ်ဒီနေရာမှာဘုခွဲမှာပါပဲဟင်ဟူတာဝါရာရှာတက်ကလေးရှိတာတင်တယ်ဟိမှန်ပါဗျာဒါခင်ဗျားတို့အဲ့ဒါဘုခွဲနိုင်တယ်ကိုသားလေးကအလိုဆိုးကိုဖြင်းလဲရိုက်ဒီဖြင်းလဲရိုက်ကိုဖြင်းလဲဟိုလက်ဆော့ဒီဖြင်းလဲလက်ဆော့ဗျဟင်ကျွေးထားတဲ့ပြစ်တွေကຢာသုံးမှုမနေဘူးအဲ့ဒါကတင်းချောင်ပြင်းနေဗျ အဲရဲကလည်းအလိုရှိတော့သူအမြဲတမ်းလာပြီးတော့ချောင်းပြဟင်အော်ရရွာကဟိုတို့အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကလည်းပဲအဲသူ့ကိုလာတဲ့အချိန်ကိုစောင့်ပြီးတော့ဖမ်းဖို့ရအတွက်အဖေလေးစဉ်းစားနေကြအဲတော့ညမှောင်တဲ့ချိန်လေးအမေအိမ်ဆိုပြီးတော့အဖေအိမ်ဆိုပြီးတော့ရုတ်တရက်သူဝင်လာတယ်အမေနဲ့အဖေနဲ့တွေ့ချင်းလို့ ဟင်သူ့မိဘများနဲ့တွေ့ခြင်းလို့သူလိုချင်တဲ့ပစ္စည်းလေးတွေရိတ်ခါလေးတွေလိုချင်လို့ဝင်လာလိမ့်မယ်အဲ့တော့ဟိုတို့ရွာတွေကစောက်ရှောက်တွေကပြီးသွားတယ်ပြီးတော့ရဲစခန်းကိုလှမ်းပြီးတော့ကြောင်းကြလိုက်မယ်ချက်ချင်းလာပါဟင်တတိတာအိမ်ရောက်နေပြီဝင်သွားတာကျွန်တော်တို့တွေ့လိုက်တယ်ခင်ဗျားတို့ချက်ချင်းလာပါတော့ရဲတွေကလည်းလာမယ်ဗျအိမ်ဝိုင်းထားပြီဟင်သားတွေကလည်းကြောက်ရှာလွန်းလို့ ကြောင်ထဲမှာသင်ဦးတဲ့ပြင်မဲ့ဝင်ပုံရင်ပုံဒါမှမဟုတ်ရည်ရောက်ရှိတဲ့အိမ်သူရည်ရောက်ပေါ်တက်ပုံနေမယ်ဗျဟင်အဲ့တော့ရေးရာရှိဟာဝင်ပြီးတော့ခမည်းအိမ်ကိုခမည်းသားမလာဘူးလားလို့မင်းမယ်ဗျလာတယ်ဆိုရင်ကိုသားသွားမနော်ထောင်ကြတော့မယ်မလာဘူးဆိုတော့ခုနှစ်ပြည့်ကဲဘယ်လိုလုပ်မလာဘူးလို့ပြောပါဟုတ်ကလားဗျမှန်ပါကဲဘယ်လိုလုပ်ဟင်အလဲရှူရီလဲရှူရီပဲခဏခဏလာတယ်ဘယ်လိုလုပ် ဟင်ကဲကိုသားရှိပြီဗျာဒီတစ်ခါတော့ခုနတော့ပိုက်ဆံမပြန်ပေးခြင်းပေးကြလားဟင်ကဲကိုသားတော့ပေးမလားလားဟင်ဘယ်နဲ့ဟောကြလားဗျာဘာဖြစ်လို့လဲခွာရဟင်ဟင်ဟင်အဲ့မှာမုဒ္ဒဝါရဆိုတဲ့ပိတ်ခါဖို့လာတော့မှာပဲခုလိုတော့လုံနာပေါ့ကွအဲ့ဒီချိန်မှာလုံမလုံဆိုလာမှာအဲ့မှာဒါဘော ချစ်လွန်လွန်းတော့တာဟာတရားတွေသိသိမတရားတွေသိသိတာတက်ကကြီးလိုက်တဲ့အပိဿာမဝင်နိုင်ဘူးလားဝင်နိုင်ပါတယ်ဝင်ပါပဲအဲ့ဒီနေရာမှာတို့သားဘော်ကိုချစ်လွန်လွန်းတဲ့အပိဿာကိုတာရမှာဗျဟုတ်ကလားဗျဟင်တတ်နိုင်မှာမလားဗျခဲ့ဟင်ဟင်တတ်နိုင်မှာမလားဗျဟင်တွေ့မဲ့အဖွားရွှေလေဘယ်လိုတော့ဟင်ဗါရဲဗျာအနိုင်ဘူးကြကြခဲ့ဟင် အဲ့တော့မဟုတ်တာမမှန်တာမပြောပါဘူးဖေရလို့တို့လာလျှောက်တာဘာဖြစ်လို့လျှောက်တာလဲတာဟင်ဟင်တို့ခုမှုဒါဝါရာဝေရမဏိသိက္ခာပဒံသမารိယာမိဆိုတာတပည့်တော်မှမဟုတ်တာမမှန်တာဆိုမပြောပါဘူးဖေရလို့ဒါတို့လာပြီးတော့ဟင်ကတိခန္ဓာမဟုတ်ဘူးလားမှန်ပါဗျာဟင်တို့ယူကြတော့မဟုတ်တာမမှန်တာပြောပါဘူးတဲ့ပါအလေးထီတော်ပဲနဲ့တုံးကြဟင်ဟင်တပည့်တော်ပြောတဲ့စကားကဒါလေးမပါဘူးထင်တယ်ဟုတ်ထင်တယ်ဟင် ဘယ်လိုခံနိုင်မမလားရဲ့ချိန်ခံနိုင်ပါဘူးဗျာဟင်အဲ့ဒီတို့အဘိဓါဆိုတဲ့အလူသိုးတွေမတရားမှုတွေကိုဖယ်ဖြောက်ဖို့ရာအတွက်တို့သီလနဲ့တရဏဂုံပေးရတာဗျာဟင်သီလနဲ့တရဏဂုံပေးရတယ်ကိုသားပဲဖြစ်စေကိုမရပဲဖြစ်စေကိုလင်းမဖြစ်စေကိုသမီးပဲဖြစ်စေလောကရဲ့ဥပဒေကိုချိုးဖောက်လို့မတော်မတရားဖြစ်ခဲ့ရင်သူ့တရားဥပဒေရဆံရခုံရုံးကနေပြီးတော့တခါပြောရမှာမဟုတ်လားတရားသဖြင့်ပဲလေ ဟင်ဟင်ကိုသားလေးပေါ့ကိုသီလောက်ချစ်တယ်လို့ကိုတစ်ဖက်ကကိုသားလေးကြောင့်ပြည့်စည်ရတကောသူတို့ရဲ့တက်မဲ့ပစ္စည်းတွေသူတို့ရဲ့တက်ရှိဖြစ်ရင်လည်းသူတို့ရဲ့သားသမီးတွေသူတို့လည်းကိုလိုနေမှာပေါ့ဟုတ်ကလားအသွားတတိုင်းရှိပြန်တတိုင်းရှိမှာပေါ့အဲ့တော့ဒီချိန်လေးမှာတို့အာယုံမှန်စိတ်မှတို့ပင်ကိုတိကလေးပေါ်လာရအောင်တရဏဂုံပွားမှာတယ်ဟင်အဲ့ဒီအလူဆုံးမဝင်မဲနဲ့ပင်ကိုတိကလေးပေါ်လာအောင်ဟင် ပြီးတော့နှလုံးမသာမှုအဘိဓါပြပါရမဝင်ပဲနဲ့သူ့ပင်ကိုယ်တိတ်ကလေးပေါ်လာအောင်တရဏဂုံလေးနဲ့ပွားပြီးအဲ့ဒီစိတ်ဆိုးစိတ်ရုပ်ကလေးတွေကိုဖယ်ပြရမှာအဲ့ဒီတို့စိတ်ဆိုးစိတ်ရုပ်ကလေးတွေလွတ်ဆင်သွားလို့ရှိရင်ကိုရေးစာသိဆိုတဲ့လူသိသိသိပေါ်လာပါလိမ့်မယ်ဟုတ်ကလားကိုရေးစာသိဆိုတာကိုကိုနဲ့တကိုရေးစာထားတာဟင်ဟင်ဟင်ငါဒီလူခါရင်ငါပဲလူနေမလဲ ကိုကိုကိုအရင်မေးလိုက်ငါဒီလိုခံရရင်ငါမှတိတ်ဆင်းရဲကိုဆင်းရဲဖြစ်မယ်ဒီလိုသူခမညာဘက်ကဟောဒါကိုကိုနဲ့တကူချင်းသာလိုက်တာတယ်လေမှန်ပါဗျာဟင်အဲ့ဒီကိုရင်းသာသေးလေးဝင်လာရင်မေတ္တာဆိုတဲ့ဓာန်လူထားမှုစိတ်ဟာအလိုလိုပါလာပြီတင်တယ်ဟင်ကိုနဲ့ဓာန်လူထားလိုက်ပြီတင်တယ်ဟင်ငါစိတ်ချမ်းသာတယ်လို့သူလည်းစိတ်ချမ်းသာစေရမယ်ဒါဆိုမေတ္တာဖြစ်သွားပြီတင်တယ်ဟင်ဓာန်လူဖြစ်သွားပြီမေတ္တာသွားပါဠိစကားပမာလို့ ဘသူဖြစ်ဖြစ်တန်းလို့ထားလိုက်တာမှန်ပါဟင်လူမကြီးမဟုတ်ဒီတိရစ္ဆာန်ကိုလည်းမိမိတို့နဲ့တန်းလို့ထားလိုက်တယ်သူတို့တုကံဂျိုးပြီးလေးတိုင်းဖြစ်လာတာမဟုတ်ဘူးလားမှန်ပါဗျာအဲ့ဒါလေးတော့သူတို့လည်းသူတို့ဘဝလေးတွေတို့လိုပဲကိုချမ်းသာသိချမ်းသာဖြစ်ကြမှာပဲဟင်အဲ့တော့ငါကိုချမ်းသာသိချမ်းသာဖြစ်တယ်လို့အဲ့ဒီတိရစ္ဆာန်လေးတွေလည်းသူတို့ဘဝလေးတွေသူတို့ကိုချမ်းသာသိချမ်းသာဖြစ်ကြရမယ်ဒီတာဖြစ်သွားပြီတဲ့ဟိမှန်ပါဟင် ငါကိုကြမှာသိချမ်းသာတယ်လို့တပားသူတွေလည်းကိုကြမှာသိချမ်းသာရှင်ကြရှာကြမှာပဲဆိုအဲ့ဒါကိုချင်းသာထင်တယ်ဟင်ငါကိုကြမှာသိချမ်းသာတယ်လို့တပားသူတွေလည်းကိုကြမှာသိချမ်းသာပေးရမယ်မြစ်တာထင်တယ်ဟိဟင်ကိုချင်းသာရှိရင်မေတ္တာပါလာပြီမဟုတ်ဘူးလားမှန်ပါဗျာဒီကိုချင်းသာမရှိဘဲနဲ့မေတ္တာပို့လို့တကယ်မေတ္တာပါပါမလားမပါပါဘူးဗျာဟင် ဟေးတဇာတာပို့ရင်ဟိုဝတိကမေတ္တာနဲ့ပြီးသွားမှာပေါ့မှန်ပါဗျာဟေးမနောကမေတ္တာပါပါမလားပါပါဟုတ်ကဲ့ကာယကမေတ္တာကောပါနိုင်ပါဦးမလားပါပါဟုတ်ကဲ့မနောကနဲ့ကာယကပါနိုင်မှုပစ္စမေတ္တာပစ္စလေးမှာပင်ဆိုးလိမ့်မယ်ဟေးမှန်ပါဗျာခုနဘူချင်းသာမေတ္တာသာလေမနောပါတဲ့အတွက်ကာယရောဝစီရောအကုန်ပါတာဗျာဟေးမှန်ပါဗျာဒါလေးပါသွားလို့ရှိရင်တို့တစ်ဖက်သားပေါ်အကျိုးထိခိုက်နေအောင်လုပ်ပါမလားလုပ်ပါဦးဗျာ ကိုကိုကိုတော့အကျိုးထိခိုက်နေနိုင်အောင်နေမောအောင်လုပ်ပါမလားလုပ်ပါဘူးဟေးအဲ့ဒါအတွက်တို့ဒီသီလတွေယူတာဗျာမှန်ပါဗျာဟေးဒါလူပြည်မှာရောက်တော့လိုရတာမဟုတ်ဘူးလားမှန်ပါဗျာဟေးလူပြည်မှာရောက်တော့လိုရတာဗျာတိရိစ္ဆာန်ပြည်ရောက်မှတော့ဒီကိုရင်းသားတွေဝင်နိုင်ပါဦးမလားဝင်နိုင်ပါဦးဗျာဝင်နိုင်တော့ဘူးဟေးမေတ္တာထားသိရှိပါဦးဗျာရှိရှိတော့ဘူးသူကောင်းပြီးတော့ငွေကြီးကလည်းဖမ်းမျိုးနေတယ်သူကောင်းစားပြီးတော့ ငွေဘာဖြစ်နေနေတင်တယ်ဟဲ့မှန်ပါဗျာကြားကြီးကတော့တမင်ကြိုက်နေတယ်သူကောင်းသားပြီးရောဟင်တမင်ဘာဖြစ်နေနေဟဲ့တမင်ကိစ္စသူနည်းနည်းမှစိတ်သားနိုင်သူကိစ္စပဲသူစဉ်းစားဟင်တို့လည်းပဲဒီကိုရင်းသားတွေမေတ္တာတွေဒီပိလအထင်းကိုမပါတော့လို့လွတ်ထွက်သွားလို့ရှိရင်တို့စိတ်တွေလည်းကြားစိတ်နဲ့ဘာမှထူမှာမဟုတ်ဘူးဟဲ့ဟုတ်ပါဘူးဗျာငွေသိမ့်တယ်ကောဟုတ်ပါဘူးဗျာဟင်ဘယ်နဲ့တော့ထူရမလားကွာဟင်အဖွာလူမျိုးလားမွေမျိုးလား နင့်ဖွာအဖွာရွှေလေဘယ်လိုလို့လူမျိုးလားငွေမျိုးလားဖွာဟင်လူငွေကြီးပဲထင်မှာဖွာရဘယ်လိုလို့ဟင်ဟင်ဘယ်လိုလူငွေကြီးထင်တယ်ဘယ်လိုခံနိုင်မလားဟင်ဒီဒီဒီတရဏဂုံနဲ့ဒီဒီလာနဲ့တို့အဘိဓါဆိုတဲ့လူဆိုးတွေဒေါမနတာဆိုတဲ့အဲဘာလို့အကြံဆိုးတွေ အဲ့ဒါလေးဖေဖြောင်းအောင်ဖြောင်းနိုင်မှာမလားကွာဟင်ตาလွယ်လို့ကိုဖြောင်းနိုင်တယ်ဒီလိုလားဟင်ဘယ်နဲ့သားသမီးတော့မဆိုးဘူးလို့ဘယ်လိုခါပါလိမ့်မလို့အင်းသားသမီးတော့မရှိနဲ့ဖေဟာလားဟင်ဟင်ဟင်တပည့်တော်နဲ့တပည့်တော်မှာသားသမီးခြံလှရွေးလားပြီးလို့လားဟင်ဘယ်နဲ့တော့ကြာကြာနိုင်မှာမလား ဟင်အဲ့ဒီအလိုလိုဝတ္တုပယမှာအပိဿာနဲ့ဒေါမနတာထင်တယ်ဟဲ့သူမို့အပိဿာနဲ့ပြပါရဟိစာလိုပြောတာကွယ်ဗမာတို့တော့ကြိုက်စိတ်နဲ့မုံစိတ်ထင်တယ်ဟိမှန်ပါဗျာကြိုက်စိတ်နဲ့မကြိုက်စိတ်ကိုဒီသီလကတောင်းယူရတယ်ဟိမှန်ပါဒီသီလကိုပါရမီပြည့်အောင်ဖြည့်လို့ရှိရင်ကြိုက်စိတ်နဲ့မကြိုက်စိတ်ဟာအောက်ကျသွားရမယ်သူသီလရှင်တတိအထက်တက်လာတော့ကြိုက်စိတ်နဲ့မုံစိတ်အောက်ကျသွားရမယ်ကြားနိုင်ပါမလားဟိမှန်ပါ သူတို့သီလတွေယူလာတာဘယ်နှကြိမ်ရှိပြီတော့တို့သီလယူခဲ့တဲ့အချိန်မှဘယ်လောက်ရှိပြီတို့အများကြီးပါဗျာဟင်ဟင်ကဲကြက်စိတ်တွေရော့သွားသလားတိုးလာသလားတိုးနေရပါတိုးနေပါဘယ်နေတော့ဟင်ဟိုသတိတရေဘုံကျိုးမဖြစ်သေးဘူးထင်တယ်တို့သတိတရေဘုံကျိုးတွေ့ဘူးလားတွေ့ဘူးပါတစ်ဖက်ကပုံးတစ်ဖက်ကအထုံးထင်တယ်ဟင်ဟိုဘက်ထိကအထုံးထင်တယ်ဟိဟိုဘက်ထိကပုံးထင်တယ်ဟိ ဟင်အော်ယူငင်လိုက်ပုံကြီးပေါ်တက်သွားတော့အထုံးကြီးကပဲရောက်သွားဟုတ်ကြတော့ဟုတ်ကဲ့ကုကနဲ့တော့ပုံကြီးကပေါ်တက်ပြန်တိလာတာတက်သေးဘူးခင်ဗျအဲ့အထုံးကြီးကပဲတော့ပုံကြီးဟောက်ကြတယ်ပုံကြီးဟောက်ဘူးအထုံးကြီးကတက်တယ်ဟုတ်ကလားဟဲ့ဒီပုံကြီးအောက်ကြနေထုံကြီးထက်တဲ့နေမှာပေါ်ဗျာတိုင်ပုံကြီးဆွဲမတင်သေးဘူးလားဟင်နေနေတော့တင်းနေကြတာအဲပုံကြီးတဲ့ဟိုဟိုတစ်ထောက်စာတက်လို့ရှင်အထုံးကြီးတစ်ထောက်စာရောရမှာမဟုတ်ဘူးလားတမပါဗျာဟင် တုံးတဲ့ရင်ထုံးကဘယ်နဲ့တော့ပေးလို့ရသလားမရပါဘူးကြောက်မှာပေါ့ဗျကိုဘယ်နဲ့တော့ပုံငါဆက်မှာလားအောက်မှာလားဆွဲသေးဘူးလားဆွဲသေးဘူးလားဆွဲတော့ဆွဲနေရတာဗျဟုတ်ကလားဗျအဖွားဘယ်တော့ဆွဲမှာတော့ပုံကြီးကိုဟင်အဖွားလက်မတန်ဘူးလေသူပါတယ်ဗျဟင်ပုံဖွားဆွဲတာကနဲနဲဘူးကပုံကြီးကဘုံဆိုရေတော့မြုပ်ကြပါလိမ့်မယ်ထင်တယ်ဟင်ဟင် ရေထဲတောင်မြုပ်သွားသေးတယ်နဲ့ပုံအားကိုနိုင်အောင်မသွဲနိုင်ကြလားဟုတ်ကလားဟဲ့ဟင်တို့ပုံအားမနိုင်နိုင်မသွဲနိုင်မယ်ပုံကြီးပေါ်တက်လို့ရှိရင်အထုံးကြီးအောက်ကြအာမဗျဒီဘက်ကသီလအားကောင်းလာရင်ဟိုဘက်ကဗိဓာနဲ့ဒေါမနတာကအောက်ကိုကြအာမအရွယ်ကြီးတော့အောက်ကြလာမယ်ဟုတ်ကလားလူကြီးစိတ်အရွယ်ကြီးတော့အောက်ကြသွားမယ်နှလုံးမသားသိအလူတို့အရွယ်ကြီးတော့အောက်ကြလာမယ်ကိုကြရလားဟိ့ကြကြပါဘူးဟင်ဘယ်နေတော့ ကုန်းကိုဆွဲတင်ကြတာမတူပါဘူးဟင်ဘယ်နဲ့တော့မေးလို့ရတော့အဲ့တော့ရေတောက်ချင်တာလားအထုံးကြည့်ချင်တာလားဟင်ရေမလိုချင်ဘူးလားရေလိုချင်မလားမေးရအောင်ပါဗျဟင်ဘယ်နဲ့တော့ရေလိုချင်မလားမလိုချင်ဘူးလားလိုချင်ကြပါလေအဲ့ရေလိုချင်ပုံးထဲရောက်မှရေတောက်ရမှာမဟုတ်ဘူးလားမှန်ပါဗျဒီပုံးထဲရောက်မှတို့ဘာလို့ချိုးရမှာမဟုတ်ဘူးလားဒီပုံးထဲရောက်မှတို့သုံးညင်တာသုံးရမှာမဟုတ်ဘူးလားမှန်ပါဗျ တဲ့ဘယ်နဲ့တော့ဗျာဒီလိုဆိုမုန်းကြီးဒီလိုအောက်ခါမှာလားဟင်အပေါ်ကြီးတင်ရမှာလားကြေတောက်ချင်းရင်ပြင်းဖွာဟင်မေးလို့မရတော့ပါလားဗျာဘုန်းကြီးကိုအောက်ဒီတိုင်းမထားတော့မှလားရေထဲပြုတ်ထားတော့မှလားဟုတ်ဗျာမေးလို့ဘယ်သူမှလေးမေးလို့ရတော့ပါဘူးလားဟင်အဲ့တော့တို့ဖြစ်နေတဲ့ဟာကိုအဘိဓါနဲ့ဒေါမနတာတို့မဟုတ်ကြိုက်သိနဲ့မကြိုက်သိဟင် သူ့အကြိုက်နောက်ကိုလိုက်တဲ့အတွက်အဲ့ဒီမကြိုက်စွာပေါ်လာတယ်နဲ့ဟဲ့လောဘကြောင့်ဒုက္ခဖြစ်တာဟဲ့ဟုတ်ကလားဟဲ့အဲ့ဒါကြောင့်တို့တွေပူးနေကြတာရှိထားတဲ့ပူးပူတယ်သူ့လက်ခံထားတဲ့အလိုလက်ခံထားတဲ့ဘယ်တော့မှမပူပူပါမလားဟဲ့လူစိတ်ကိုလက်ခံတိုင်းဘယ်တော့ပူမလို့ဟဲ့မပူပါဘူးဟဲ့တပေါင်းရှိသူကရောပူသလားဟဲ့မပူပါဘူးတသိရှိရင်ရောဟဲ့မပူပါဘူးတပန်းရှိရင်ရောဟဲ့မပူပါဘူးအဲတဂရီတိတက်မှရှိရင်ရောဟဲ့မပူပါဘူးအလိုရှိနေတဲ့ကဘယ်တော့မှမပူဘူး အဲ့တော့လူလောက်သာလိုက်လုပ်နေရရင်လည်းဘယ်တော့မှလည်းဆုံးမဟုတ်ဘူးဟင်အဲ့တော့တို့ဒီမှာပူလာပြီလောက်လာပြီဟုတ်ကလားဗျဟင်ငါသားဖို့ဆိုပြီးပစ္စည်းဆိုရင်လည်းချွေးမသုံးမှာပါငါသမီးတို့ဆိုဆိုရင်တမက်တက်သုံးသွားမှာပါဟင်တည်ကြတယ်ဘူးနဲ့မသိမဆိုင်သမက်နဲ့ရတဲ့ကလေးကိုကိုမီလေးပါဆိုတစ်ခါထပ်ပေးအောင်မယ်ခင်ဗျားတို့ဟင်ခင်မနဲ့ရတဲ့ကလေးကိုမီလေးဆိုတစ်ခါထပ်ပေးအောင်မယ်ခင်ဗျားတို့အဲ့ဒီမှာပူလာမှာ ဟင်မိရီနာတစ်ခုဖြစ်တယ်ပူမှာဗျာမိရီနာကိုမျက်စိအောက်ကပျောက်တယ်ပူမှာဗျာဟင်တာရီနာကိုမျက်စိအောက်ကစပျောက်ပူမှာဗျာကိုသမီးလေးကိုမျက်စိအောက်ကပျောက်ပူမှာဗျာဘယ်လိုဖြစ်အဲ့တော့ဒီလိုပဲအမြဲပူနေချင်သလားရေတောက်ချင်သလားဖွာဟင်အဲ့လိုပဲအပူခမ်းနေချင်သလားရေတောက်ချင်သလားဖွာဟင်ဟောပြမေးလို့မရတော့ဘူးဟင်တို့မောင်းတာတွေမေးနေလို့ငြိမ်းနေကြတာတင်တယ်ဟင် ရောက်ရမယ့်အချိန်တွေလည်းရောက်ပါပြီဗျာဟုတ်ပါမလားမှန်ပါဗျာဟင်မှန်ပါတိုင်းတော့မှလားဗျာတောက်တော့အဲတော့မှဆိုရင်ပုံကြီးထက်ဟင်ဆွဲရမှာထင်တယ်ဗျာဆွဲရမှာဟင်ကဲဘယ်လောက်ဆွဲမှာတော့မရောက်မချင်းဆွဲရုံတော့ဒီကနေ့ချက်ချင်းဆွဲမှာပေါ့ဟင်ကြီးရမှနေကြည့်ကြဒီကနေ့ချက်ချင်းဆွဲမှာထင်တယ်ဆွဲနိုင်မှာမလားကွာဟင်ဟုတ်တော့ဘူးတပီတော်မနဲ့သားကိုခြံထားယူလာ ဟင်ဟင်နိုင်တယ်လောက်တဲ့ငတ်နေတာအခုပြရေကချိုးကျင်တာအခုပြအိုက်လာပြီဟင်အဲ့တော့တို့ဒီတီလာကတီလာအကောင်းလို့တို့စိတ်ကလေးစင်ကြဲနေတော့ဟိုဘက်ကအယုတ်တရားကအောက်ကိုဆင်းရမှာဟင်အဲ့တော့တို့ဒီတီလာအားနည်းနေလို့ခုနကအယုတ်တရားဖြစ်တဲ့အလိုစုံစိတ်နဲ့မုံညူစိတ်ကရှိနေရင်ပေတောင်သူစိတ်နဲ့ပေရရင်တို့အော်တန်းစားဖြစ်သွားမှာ ရှိပါဘူးဟုတ်ကလားအဲ့တော့သူဖရာရဲ့သာသမီတွေလို့အမိခံထားတယ်ဖရာရဲ့အမျိုးပါလို့အမိခံထားရင်တို့လည်းထက်သွားမှာထင်တယ်မှန်ပါဟင်အောက်ပြန်မှာလားထက်သွားမှာလားထက်သွားမှာပါဟုတ်ကလားသွားနိုင်မှာမလားပုံကြီးတို့ဆွဲတင်ပြီးတော့ထက်ရောက်နိုင်မှာမလားအောက်မှာပဲဒီတိုင်းညှုပ်ထားတယ်မှာလားဟင်ဟင်အမေတို့ဘယ်သူမှမေးလို့မရတော့ဘူးဟင်ဟင်ပုံကြီးဆွဲတင်တယ်လို့တို့ဘုံကဝေရောတို့အကျင့်ကိုရော သီလကိုရောဆွဲတင်ရမှာဗျဟင်အဲ့တော့ပုံဆွဲတင်ရင်တော့ရည်လဲပါပြီလားထင်တယ်ဟဲ့ဟင်အဲ့တော့သီလပါလို့ရှိရင်သီလနဲ့မီးနေတဲ့ဘဝလည်းအဆင်မြင့်မှာပေါ့ကွဟင်ပုံနဲ့ကရည်အောက်ကြဖို့မရှိပါဘူးတို့အဲ့လိုကိုဆွဲတင်နေရမယ်ဗျတင်နိုင်မှာမလားဟဲ့ဟင်တင်နိုင်ပါပါဗျာတင်နိုင်ပါပါအေးအဲ့ဒါသီလနဲ့အမွေယူတာလို့ခေါ်တယ်ဗျတို့အဲ့လိုသီလနဲ့အမွေယူနိုင်ရမယ်ဟင် တို့စာရဆိုတာတော့အင်္ဂါခြေလက်နဲ့သီဝါနဲ့ဆိုပါတော့လေသီဝါဥစ္စာသုံးရမှာနဲ့အင်္ဂါခြေလက်သုံးရမှာနှစ်ခုပုံများပြိုင်လို့အန္တရာယ်ကျုံးနေသီဝါဥစ္စာကသုံးလိုက်အင်္ဂါခြေလက်မသုံးနဲ့ဟောလို့ဒီအင်္ဂါခြေလက်ကောင်းနေဒီသီဝါမျိုးပြန်လို့လို့ရသေးတယ်ထင်တယ်မှန်ပါဗျာဟင်ရပါတယ်ဟင် တို့ဒီအင်္ဂါခြေလက်တွေသုံးနေသေးတယ်ကောင်းနေသေးတယ်ဆိုရင်ဒီသီဝါပြန်လို့လို့ရတယ်တိတဲ့သေသာတို့လည်းရနိုင်တယ်အဲ့တော့သီဝါဥစ္စာနဲ့အင်္ဂါခြေလက်နှစ်ခုများဟိုပြိုင်နေလို့ရှိရင်သီဝါဥစ္စာကသုံးလို့လားတဲ့အင်္ဂါခြေလက်မသုံးလို့ရဘူးတို့သာကအဲ့လိုသိုးတပြားတကယ်လို့အင်္ဂါခြေလက်နဲ့အသက်နဲ့များနှစ်ခုပြိုင်ပြီးတော့အန္တရာယ်ကျုံးနေရင် အသက်ကိုမစွန့်လို့ရဘူးဘာလို့ဆိုလူဘဝလေးဒီလူသက်ရှိတုံးလေးတို့ဒီကောင်းစိတ်ဆိုးစိတ်ကိုခွဲခြားနိုင်တဲ့စိတ်ရှိတာတဲ့နေတိဋ္ဌံဘဝရောက်မှတော့ခွဲခြားနိုင်ပြီလားခွဲခြားနိုင်ဘူးပြီးတော့လူဘဝမှာတို့လူကျင်တာကိုအကုန်လုံးလို့ရတယ်ဘာလို့ဆိုကိုယ်စုံစိတ်စုံရှိလို့ဟုတ်ကလားဟောနတ်ပြည်ကြတော့တို့တဲ့ညာကောင်းတယ်တို့တော့တို့လိုပါရမီဖြည့်နိုင်တဲ့ရုပ်မရှိဘူး ဒီကလူဘဝကဖိကျင်ထားတာရှိရင်သာဟိုမှာပွားလို့ရတယ်လူဘဝကဖာတိဖာတာပွားတဲ့နတ်ဟာနတ်ပြည်ကြမှာဒီလိုပါရမီဖြည့်ကျင်တယ်ဆိုလို့သူတို့မှာယုံမရှိတဲ့အတွက်ဖြစ်နိုင်မှုဟုတ်ကလားမှန်ပါပါဟင်ဟောတို့ဆင်ကြီးတွေကျွေးကြီးတွေကြတော့တို့တဲ့ဖြစ်နေတဲ့အာကောင်းနေဟုတ်ကလားဗျာမှန်ပါပါတို့တော့တို့လိုညာရှိသလားရှိပါဘူးအကောင်းဆုံးကိုဖျားခြင်းနဲ့အရိယာတို့သိသိသိလိုက်တဲ့ အဲဒီတို့သိညာတွေကိုသူတို့စီမှာမရှိနိုင်ဘူးဟုတ်ကလားမှန်ပါဗျအဲ့တော့ဆင်းနေကျွဲနေကြတော့ရုပ်အားကောင်းပင်ရှိစိတ်အားမကောင်းနတ်တွေကြတော့စိတ်အားကောင်းတယ်ရုပ်အားမရှိတို့မှာကျင့်နိုင်တဲ့ရုပ်အားတတ္တိလည်းရှိထင်တယ်သိနိုင်တဲ့စိတ်အားတတ္တိလည်းရှိထင်တယ်မှန်ပါဗျအဲ့တော့တို့လူတီလေးရှိနေတဲ့ပုဂ္ဂိုလ်တယောက်ဟာအင်းသာခြေလက်ပြတ်ကျင်ပြတ်သွားပါစေ လူသိကလေးရှိနေတယ်လားလူသိကိုတီတရားကအာမထုတ်နိုင်ဘူးလားအာထုတ်နိုင်ပါဘူးတောက်မို့အင်းငါခြေလက်နဲ့အပြက်နဲ့များပြိမ်ပြီးအန်တယ်ကြုံလို့ရှိရင်ဟောအင်းငါခြေလက်သာဆုံးလိုက်တက်မဆုံးတော့ပါတကယ်လို့ညာအဲ့ဒီအသက်နဲ့တို့ခုထောက်တည်ထားမဲ့သီလအမွေနဲ့လေနှစ်ခုများကြုံခဲ့ရင်တော့အဲ့ဒီအသက်ကိုသာဆုံးလို့လိုက်တဲ့ဗျဟောသီလမဆုံးပါဘူးဘာဖြစ်လို့လို့အသက်မဆုံးလို့နိုင်လို့တို့ပယ်လိုက်လို့ တီလာကိုဆုံးလုပ်လိုက်မယ်ဆိုရင်သူ့အကျွေးတွေမတင်နိုင်ဘူးလားရေသူ့သက်သာရင်အတုလှည့်နေသူ့တန္တရာဆုံးမှာမလားဟုတ်ပါဘူးဗျာသူ့သွားရင်လည်းအထက်ကိုတက်နိုင်မှာမလားတက်နိုင်ပါဘူးမြုံမြုံမြုံနေမှာဗျာဟုတ်ကလားဗျာမှန်ပါပါအေးအတုံးနဲ့ချီနေရမှာဗျာအေးဒိဋ္ဌံဘဝနဲ့ချီကောင်းချီရမယ်လူဘဝနဲ့ချီကောင်းချီရမယ်သူ့အပေဘုံသွားပြီးတော့လေတေသားတေသေးနဲ့လေတို့ဒုက္ခခံရမယ်ဟင်အဲ့တော့လူတဘဝလေး အသက်ခံလိုက်ရင်တစ်ချက်ပဲပြေးမှာပါတဘဝပဲဆိုဟင်တကယ်လို့တီလာကိုဖြက်ပြီးလိုက်လို့တီလာအသက်ပြေးသွားမယ်ဆိုလို့ရှင်တော့အဲ့ဒါသံဃာဆက်ဆက်ဒုက္ခရမယ်ဟုတ်ကလားဟင်သူ့ဖရာရဲ့အလောင်းတော်နဲ့ပေမတာရပြေးပြောမယ်တေဝရလာဟိငါးကဘာကဖြစ်ခဲ့တဲ့အာဂါတမှုရွဲကုန်တယ်တော့ကအမှုဟာခုဒီဖရာပြည့်တဲ့တိတိလာပြီးတော့ကြဲကျူးတောင်းတာမဟုတ်ဘူးလား ဟင်လောကဘာပေါင်းများစွာကဖြစ်ခဲ့တဲ့စိန်သမဏနဲ့အလောင်းတော်တို့ရဲ့အာဃာတဟောဒီဖျားဖြစ်တဲ့တိတိဖျားဖြစ်ပြီးနောက်ထီအောင်ကိုလိုက်ပြီးတော့တို့အကျွေးတောင်းတာတယ်ဟိအတုံလေတွေပြီးအဲ့ဒါအချိန်လေးတစ်ခုဖြစ်လိုက်တာလေအဲ့တော့လူတစ်သက်ကိုလွှတ်လိုက်လို့ရှိရင်တဘောကပဲခံရမယ်ဒီသီလတွေကိုလွှတ်လိုက်လို့ရှိရင်တို့ဟောသွားပြီတန်ត្រာဆက်ဆက်အတုံးတဲ့ဟင်ကိုလုံးထားသူမကြည့်တလို့ သူလှုပ်ထားလဲကိုမကြည်ဘူးအဲ့တော့ तू ကမကြည်ကိုပြန်ချေကိုကမကြည် तू ပြန်ချေနဲ့ဟင်အချေကြီးတယ်ဗျာအဲ့တော့ခြေခါတဲ့ဘဝဘယ်လိုလှုပ်လှမလဲဟုတ်ကလားဟိအေးတောင်းမို့ဟောအသက်နဲ့တီလာနဲ့နှစ်ခုပြိုင်ကြုံလို့ရှိရင်ဘယ်နဲ့တော့ဘယ်ဟာလို့မလို့ဘွားဘယ်တော့ဖွားရွှေလဲဘယ်ဟာလို့မလို့အသက်နဲ့တီလာနဲ့နှစ်ခုပြိုင်ကြုံရင်လှုပ်ဘူးဗျာ ဘူးဒီကြီးတွေရှိထောင်ပြီးမေးရတယ်လို့ပဲဟင်ဘယ်ဟာလို့ကြမလို့ကြဟိုပြတော့ဘူးဗျအမွေတောင်းလို့လည်းလာပေးရအောင်အမွေလာတောင်းလို့လည်းပေးရသေးတယ်ပြက်ပဲနေတော့ဟင်ဟိုပြဘယ်သူမှမေးလို့ရဘူးဗျဟင်ပြပေါင်းပွဲသိမ်းမှထင်ပါလေဒီတိုင်းဟင်ဘယ်သူမှလည်းမေးလို့မရဘူးဟင်အသက်တော်ချမ်းသာပေးပါဖေရလားဘယ်နေတော့ဟင် ဘယ်သူမှမေးလို့မရတော့ပါဘူးလားဗျဟင်ဟုတ်ဗျာဒေတာအကျိုးပေါက်မခံနိုင်လို့ရှိရင်တော့အသက်ကိုပေးရမှာပါဟုတ်မခံနိုင်ရင်တော့ဟုတ်ပြီခံနိုင်လားမခံနိုင်ဘူးလားမေးဦးလေခံနိုင်အောင်ခံရတော့မှာပါဟုတ်ပါမလားဘယ်နဲ့တော့ဖွာဖွာလဲဟင်တို့ဖွာလဲတို့လည်းမေးအောင်ပါဘယ်နဲ့တော့ဗျဟင်ဒါနေရာမှာကြောက်တယ်ဆိုလို့ရှိရင်တော့အေးအေးတို့ဒီဟိုခေတ်တုန်းက ဒီသီလတွေကိုလေးစားပုံလေးကိုစာကသိုးထားဗျာသူဒုဋ္ဌကာမဏိဒုဋ္ဌကာမဏိနာရွာပန်းတော့သူ့ရဲ့ညီဝတ္တကာမဏိသူ့ရဲ့ဗရာတိတ်တအဲ့ဗရာတိတ်တကနာမ်တက်တယ်သူတို့ကဒုဋ္ဌကာမဏိဗရာတိတ်တတို့ကငယ်တင်ကာလတွေကသူခမဲတော်ဖြစ်တဲ့ကာကဝဏတိတ်တမေတော်ဖြစ်တဲ့ဝိဟာရဒေဝီ သူတို့ကတွေထိုင်နိုင်ကြပါလေတယောက်က၃နှစ်သားလောက်နေမှာပေါ့လေတယောက်က၂နှစ်သားလောက်နေမှာပေါ့အဲ့ဒီချိန်ကတည်းကဒီသမင်းကိုမင်္ဂလာလို့ရှိခိတုံကတော့ရှိသမင်းခွန်ရတာလေတို့နုကိတာပြီးပြီးပြီးတော့ဝါဒကိတာပြီးပြီးအဲ့ဒီဝါဒကိတာပြီးတော့သမင်းကြီးတော့တို့စားတော့ခွန်းတဲ့အချိန်ကသမင်းကိုမင်္ဂလာဆိုတာတို့မှရှိပြရှိတော့အဲ့မှာသမင်းတုတ်လို့ကျွေးတယ် အဲ့ဒီသမင်းသုံးလုံးကပစ်ပါသုံးလုံးလို့ခေါ်မယ်ဟင်ဘယ်တော့ဖြစ်ဖြစ်ဒီအစာစားတိုင်းစားတိုင်းဖျားနဲ့တန်ဃာကိုမလှူဘဲနဲ့မစားပါဘူးဆိုတာအဲ့ဒါသမင်းတော်ဟင်ဘယ်ဘဝဖြစ်ဖြစ်ခိုင်ရန်ဒေါသဖြစ်စေမဲ့တယောက်နဲ့တယောက်မတတ်ဖြတ်ပါဘူးဆိုသမင်းတလုံးဟုတ်ကလားဟိဟိသမင်းတလုံးတည်းဗျပြီးတော့ညီကိုချင်းချင်း ဘလောက်ပဲဟိုဖြစ်နေလေဝုန်းကွဲနေနေတယောက်နဲ့တယောက်စိတ်မတိုက်ပါဘူးဆိုတော့အဲ့ဒီဂတိနဲ့သူတို့ထမင်းတော့ကိုကျွေးတယ်အဲ့လိုဆိုပြီးသူတို့စားထားတာဟင်ဒီလိုနဲ့တို့သရာတိတ်တနန်းတက်တဲ့အချိန်ကျတော့သူ့မှာခေါင်းကဲနာဆွဲခေါင်းကဲနာဆွဲတော့ဒီခေါင်းကဲနာကလည်းတို့ခေါင်းမထောင်နိုင်တော့တွဲတယ်တဲ့အဲ့ခေါင်းကဲနာကနေပါနောက်ဘာဖြစ်တော့ဆိုနားပြူတဲ့ယောဂဆက်လာတယ်ဟင် အဲနားပြည်ယူကလည်းတခါတည်းမရတော့ဘူးလေဗျာအဲ့တော့သူ့တမားတော်တွေကိုမေးတယ်ဒီယောဂါကိုပယ်ဆေးနဲ့ကုမလဲတမားတော်ကြီးကသိတာပေါ့ဗျာအကုန်လုံးတွေ့ချက်ပြီးတော့အရှင်ဖရာရဲ့ဒီယောဂဝေဒနာခါသားသားမှပျောက်မယ်ဆိုတော့အဲ့ဒီခါသားမှမသားရင်ပျောက်ဘူးအဲ့တော့သူပဲလေတော့ခါသားခါသားသားတော့မယ်အဲ့တော့ခါသားကလည်းကြောက်ခဲမဟုတ်ဘူးဗျဘယ်နဲ့လုံးတော့ ဟင်ကြည့်လည်းမဟုတ်ဘူးဗျမှုလည်းမဟုတ်ဘူးဗျခါသားတဲ့ဟင်ဟင်အဲ့တော့သူကနေပြီးငါခါသားစားကျင်တယ်ဆိုလို့သူ့မူတာတွေကတရင်ရောသူ့ရဲ့ဝစီပယောကကြောင့်သူရောတတ်မှုတယ်မပါနိုင်ဘူးလားပါနိုင်ပါတယ်ဗျဟင်သူ့ရောင်ဝခါပေးရမှာဟုတ်ဟုတ်ကလားအဲ့သူကလည်းတတ်မယ်ဆိုရင်တော့ဆိုရမရှိဘူးပေါ့အဲ့တော့ခါသားကလည်းစားမှဖြစ်ပါတို့တော့ဒီခါသားကိုသူ့ကိုမိပြု၍ ပတ်ပြီးတော့ဆက်မှာတော့သူစိုးရင်လေသူဒီတိတ်ခါပုဂ္ဂိုလ်မပြောက်ပြအောင်လေအဲ့တော့သူ့တိုင်းပြည်မှာဘသူဒီတီလာရှိတယ်လေဆိုတော့စုံစမ်းစုံစမ်းတော့ရှေးခေတ်ကတော့ဝန်ကြီးချုပ်ကိုမချုံလို့ခေါ်တယ်ကွအခုခေတ်တော့ဝန်ကြီးချုပ်လို့ခေါ်တာပေါ့လေရှေးခေတ်ကတော့မချုံအဲ့ဒီအမချုပ်ကြီးရဲ့တာမောင်တီလာကနေငယ်ကလေးကသူကသူ့အသက်ဖတ်ချင်းရှိဘူးသူ့စာယူချင်းရှိဘူးသူတစ်ပါးကိုလိန်ပြီးတော့ပြောရင်းပြောတာမရှိဘူး မှန်မှားတယ်ပဲမှန်မှန်တယ်ပဲမြင်မြင်တယ်ပဲကြားကြားတယ်ပဲလင်းသူသိရင်သိပါသေးပဲဟုတ်လားလင်းအဲ့ဒီပုဂ္ဂိုလ်တယောက်တော့ရှိတယ်ဆိုတော့ဘယင်တို့မြည်သည်တွေးပန်ကြနဲ့ယုံလေးယုံတာမရှိဘူးအဲ့တော့သမ်းပတ်ချင်တော့သူ့မင်းချင်းတယောက်ကိုအဲ့ဒီမောင်တီလာအိမ်ကိုလွတ်လိုက်တယ်ငွေတစ်ထောင်နဲ့ပေးလိုက်တယ်ချစ်ခင်ငွေတစ်ထောင်ပေါ့အခုခေတ်ဆိုရင်တော့ဟင်ဆယ်သိန်းနဲ့ညီများလိမ့်မယ်ထင်ပါတယ်ဗျဟင် အခုကိငွေတံမိုးကဆယ်သာတို့မောင်ကတော့ပဲနဲ့ဟင်တို့ခေကလေးမှာခုတို့ပါတော့အနှစ်30လောက်အတွင်းမှာငွေရတံမိုးတွေကြီးလိုက်ကြတို့စင်မတိုင်ခင်ကငွေနဲ့အခုငွေနဲ့လားဟင်အရင်ကတကြခု30မန်းကတော့ပဲနဲ့ထင်တယ်အေးအရင်ကတကြတာပြည်သေးခု30ကသေးလို့လားဟင်ဟင်အဲ့တော့ဆယ်အဲ့ဒီမှာစာပေါင်းများစွာနဲ့တွေ့လိုက်ရှစ်ခေတို့ပြီးဟိုခေကငွေတစ်ထောင်အခုပြတော့ငွေ10သိန်းလောက်နဲ့ညီညတယ်ထား အဲ့ဒါတစ်ဖက်ကတစ်ဖက်ကဓာတ်တစ်လက်နဲ့ကြက်တစ်ကောင်ဟုတ်လားယူသွားမောင်တီလာအမိတ်နဲ့လွတ်လိုက်တယ်မင်းဖမ်းလေသူ့တီလာသူ့ကိုတေချာအမင်းချင်းကိုมาပြီးတော့မောင်တီလာဟောဒီကြက်ကိုတတ်ပြီးတော့သူ့ကြက်ကင်ကြက်ကြော်များနဲ့လေဘယင်ကိုပွဲတော့တယ်အဲ့လိုပွဲတော့တယ်လို့ရှိရင်ဟောငွေတစ်ထောင်နဲ့ဗျာ ရကြက်ကလေးတစ်ကောင်တတ်ဟုတ်ကလားဟဲ့ကြက်တစ်ကောင်တတ်မှာငွေတစ်ထောင်ရဟင်တကယ်လို့ဒီကြက်ကိုမတတ်ပါဘူးမတတ်ဘူးလို့ငင်းဆန်လို့ကျင်တော့အာနာဖီစာမှုနဲ့ထောင်နဲ့လေအဲ့ဒါငွေတစ်ထောင်မဟုတ်ရလူထောင်မြလူထောင်ထောင်ချဟင်ဟင်မတတ်ရင်ထောင်ချမယ်ဟင်တတ်ရင်ထောင်ရမယ်ဟင်ငွေတစ်ထောင်ရမယ် పిల్లలు ఉండవు నాయుడు కై పిల్లలు ఉండవు mà đại yến thầu trạng đại yến thầu dạng kể cái này lùng rồi à mà mà đặt cái này thầu dạng mà bộ mà nó mà cái gì này cái nhà mình ta nó quẹo mà thầu này mà cái nhà tôi quay nhà ta đi mà thêm này nữa ừ ừ thầu này mà cái nhà tôi quay nhà ta mà mà cũng ဟင်ဌာနေမကြီးဌာနေမကြီးကြက်တာလည်းမဟုတ်ဘူးပြီးတော့ကစုံလက်တဲ့မျက်ဒီနဲ့ဟိုပြည့်လို့တို့ပသိန်းထဲတော့ထောင်ထဲဝင်ကြည့်ခဲ့ဘူးတဲ့ဟင်ဟင်တို့နွားသားတာတဲ့တောင်ဆိုးလိမ့်မယ်ထောင်သွားညှင်းသေးတဲ့နေရာမဟုတ်ဘူးလားဟင်ကဲဘယ်နဲ့လုံးလို့ဟိတာရင်ငွေတထောင်ရမတာရင်ထောင်ရအဖွားလည်းဘယ်နဲ့လုံးလို့ဘွားလည်းဝင်ပေးရမှာပေါ့ဟင်ဟင် မေးလို့မရတော့ပါဘူးလားဆွာလေရဲ့ဒါနဲ့ပဲအချိန်ကုန်တော့မှာပဲဟင်တတ်မလားမတတ်ဘူးလားမတတ်ထောင်ကြမထောင်ရချက်ချင်းလည်းငင်ကြိုးပေးတဲ့ပဲနေလို့ဟင်မေးလို့မရတော့ပါဘူးလားအဲ့တော့ဒီနေရာမှာတေချာကြည့်လိုက်ရင်တစ်ဖက်ကတထောင်ရမယ်ဆိုတော့အဘိဓါကအဘိဓါဘက်ကိုဆွဲပေးတာမဟုတ်ဘူးလားအဘိဓါကိုစာနာတင်တယ်ဟဲ့ ထောင်ကြမယ်ဆိုတော့ဗျာပါရဘက်ကိုစမ်းတာထင်တယ်ဟဲ့တတိရှိမှသိနိုင်တယ်တတိမရှိတဲ့ပုဂ္ဂိုလ်တော့တတိလို့ဒါနဲ့ခုနကဟင်ဆိုရင်လည်းကြောက်တဲ့စိတ်လည်းပေါ်ခြင်းပေါ်မှာပေါ့ဒါမှမဟုတ်လူကြီးတဲ့စိတ်လည်းပေါ်ခြင်းပေါ်လာမှာပေါ့အဲတတိရှိတဲ့ပုဂ္ဂိုလ်ကပင်ကိုစိတ်ပေါ်တယ်အဲတော့ခက်တာပဲခင်ဗျားတို့တို့ဘယ်တော့မှကြက်မတတ်ဘူးဗျအဲ့တော့ကျုပ်ခုကြက်တာမယ်ဆိုတော့နောင်ကြီးတို့ပြောတာခက်တာပဲကျုပ်မတတ်နိုင်ဘူးဘယ်တော့မှကျုပ် ပြတ်တတ်ခဲ့တာမဟုတ်ဘူးမြင်လိုက်ရောဗျဟင်မြင်တော့အာနာဖီစာမှုနဲ့သူ့ကိုခုနှစ်ရက်အချိန်ပေးတယ်သိစင်းလားဟုတ်ခုနှစ်ရက်ပြည့်လို့မှမင်းမတတ်ခဲ့ရင်တော့မင်းကိုနောက်ဆုံးတောက်ရလိမ့်မယ်ကြက်သားလေဒီကြက်မတတ်ရင်မင်းတောက်ရလိမ့်မယ်တဲ့ဗျခုနှစ်ရက်ချိန်ပေးတယ်ထောင်မကြဘူးဗျတတ်မှာဒီတခါတော့အသက်ကိုသိတယ် ကျက်ပဲနဲ့ကိုယ်တက်နဲ့လဲရတယ်မယ်ဗျကျက်ပဲနဲ့တော့ဟင်ကျက်ပဲနဲ့ကိုယ်တက်နဲ့လဲရတော့မယ်ကျက်ပါရင်တက်မတက်ကိုယ်တက်ခံနောက်ဆုံးစင်ဗျကျက်ပဲနဲ့လုံးလို့လှုပ်ဘူးဗျဟင်လှုပ်ဘူးဗျပုံကြီးတော့မြုပ်တော့မယ်နဲ့တူတယ်ဟင်အထုံကြီးပဲပေါ်လိမ့်မယ်တင်တယ်ပုံကြီးတော့မြုပ်တော့မယ်နဲ့တူတယ်ဘယ်နဲ့တော့ဖွာဟင်ဟင်အထုံးကြီးမြုပ်မှာလားပုံကြီးမြုပ်မှာလားဖွား ဟောပြန်မေးလို့မရတော့ဘူးဗျာဟင်အဲ့ဒါသူစဉ်းစားရတယ်ငါဒီကြက်ကိုတတ်လိုက်လို့ရမယ်တထောင်တလားတဲ့ပုံမသုံးရဘူးတဲ့ဟင်ပြီးတော့ကြက်ကိုတတ်လိုက်လို့တင်ပြီးတော့ခါမယ်ဝတ်တုံလဲဝတ်လဲတာတို့ငရဲလဲကြရအောင်မဗျာငရဲကပြန်လာတော့လည်းအဲ့ဒီကြက်ကဲသူကိုပြန်ပြီးဝတ်တုံလဲခံရအောင်မလဲဗျာအဲတန်တရာမငါဆုံးမှာမဟုတ်ဘူး ဘူးတဲ့အတတ်ခံပါလေတကယ်လို့ဒီငွေတစ်ထောင်ကိုမယူဘူးကြက်လည်းမတတ်ဘူးဆိုရင်ငါ့ကိုတတ်လို့ရှိရင်ငါတပွားပဲသိမယ်အဲ့ငါတပွားပဲသိခံမယ်တဲ့ဘဝဆက်ဆက်ငါအသိမခံနိုင်ဘူးတဲ့ဆုံးဖြတ်လိုက်အဲ့တော့ခုနေပြည်တဲ့နေကြတော့တခါမင်းကြီးကလာရောဗျလာတော့တို့ငွေဗျ तू ကမတတ်နိုင်ဘူးခင်ဗျားတို့တတ်ချင်တယ်ကျုပ်တတ်တော့အဲ့တော့တို့ရှိခိကတော့တောင်းဆွဲနေကွယ်ခေါ်မှာပေါ့ကွယ် ဟင်နေဝင်တဲ့ချိန်ကတတ်တဲ့ချိန်မဟုတ်လားမှန်ပါအဲ့တော့သူတို့ရွာရဲ့မြို့ရဲ့နောက်မှာရှိတဲ့တင်းကျိုင်းကုန်းကိုခေါ်သွားရောဗျာခေါ်သွားတော့တင်းကျိုင်းကုန်းရောက်တော့ကဲမင်းတတ်တော့မယ်တင်းကျိုင်းကုန်းကြတော့သူပလက်ကလေးလမ်းလို့တဲ့ကြက်ကလေးကိုဗိုက်ပေါ်တင်းလို့တဲ့ဗျာလေဆင်းပေးထားရတယ်လေအဲ့ဒီမှာကြက်တတ်မလားဟင်ကိုတတ်ခံမလားဆိုတာအဲ့ဒီမှာရွေးရပြီအဲ့တော့သူပက်လက်လာပြီးတော့ ကဲအမောင်ကျမင်းကြီးမင်းကိုသာငါပဲအသက်ခံမကွယ်တဲ့မင်းကိုတော့ငါမတားဘူးမင်းကြိုက်ရသွားဆိုပြီးဘိုက်ပေါ်ကတင်ထားတဲ့ချက်ကလေးကိုလှုပ်လိုက်တယ်တဲ့ချက်ကလေးကလည်းတခါတော့ဝန်းတာလုံးလို့တယ်တက်ပြီးတော့အဲ့ဒီသူ့ဘေးနားကြီးတဲ့ညောင်မင်ပေါ်ကနေပြီးတော့တွန်းတယ်တဲ့ဟင်ကဲငါဘဝသေးသေးတော့ဆိုတော့အသက်ခံတယ်ဗျာအဲ့တော့တပ္ပမလာရေဘဝစမ်းလာလားအဟုတ်တမလို့လား ပင်ကသန်းလာလားဟုတ်တတ်မလားသန်းလာသန်းလာဖြစ်နိုင်တော့မှာဟုတ်ပြီအဲ့မှာဩဒီပုဂ္ဂိုလ်ဒီလောက်ထိသူ့အသက်နဲ့အမျှကာကွယ်တဲ့ပုဂ္ဂိုလ်ပဲဆိုရင်အဲ့ဒီခါကျမှနန်းတော်တွေကိုခေါ်သွားတယ်ခေါ်သွားပြီးတရားဒိဋ္ဌမညာအေးကွယ်မင်းရဲ့အကျင့်ကိုငါတာရုခေါ်ပါတယ်ပေါ့အဲ့တော့ငွေတစ်ထောင်နဲ့ပေးလိုက်ပါဟင်ပေးပြီးတဲ့ပြင်ကိုငါ့ကိုပန့်တကူခါသားလေးများရရင်ပေးသားမှာကွယ်လို့ဒါလေးတောင်း ဟင်တရာဒိတ်တာလည်းသူ့ရဲ့ဝစီပယောဂကြောင့်ခါတလာတဲ့ပုဂ္ဂိုလ်ကိုခိုင်းပြီးလို့ခိုင်းလို့ရှိရင်သူပါခံမှာဆိုလို့တိလကိုလုံခြုံအောင်လုပ်ထားမဟုတ်ဘူးလားမှန်ပါဟင်ဟင်အဲ့ဒါတိလကိုမဖြစ်တော့သူ့အသက်လည်းမချမ်းသာဘူးလားဟဲ့ချမ်းသာပါဟင်ဟောတို့ငွေတစ်ထောင်ကိုချက်ချင်းမရဘူးလားဟဲ့ရပါပါကြည်ဘုံကြီးဘယ်နဲ့တော့ပြုတ်သွားလားပေါ်လာလားပေါ်လာပါဟင်အထုံးကြီးကဘယ်နဲ့တော့ဟုတ်ပါဘူးတို့ဟောဟိပုံကြီးတဲ့ထုံးကြီး မြုပ်မြုပ်နေတို့ရောဘယ်နဲ့တို့ဟင်ဘုံကြီးမြုပ်မြုပ်မြုပ်ပါစေလားဖော်မှာလားမဖော်ဘူးလားဘုံကြီးကိုဟင်အဖွားနဲ့ဘယ်နဲ့လုံတော့ဘူးကြတဲ့ကျိုးသွားတို့ဖွားတော့ဘယ်နဲ့တို့ဟင်ဘယ်နဲ့ထုံးကြီးဒီတိုင်းမထားမဲထားမှာလားအပေါ်မှာပဲထားမဲထားမှာလားဟင်ဟင်ဘုံကြီးကိုရောတို့ဘယ်နဲ့တို့ဒီတိုင်းပဲမြုပ်မြုပ်မြုပ်နေမှာလားဟင်မေးလို့မရတော့ပါဘူးလားဗျတို့ဟာလေ အေးအဲ့ဒါရှိပုဂ္ဂိုလ်တွေတိလကိုအဲ့လောက်တည်းယူသေးတယ်အဲ့တော့တိလပါတို့တရက်ယူတဲ့တိလတရက်ဒီလောက်ပါယူသေးပါတိလရဲ့တန်ဖိုးဟာအချိန်မီရပါတယ်ဗျဟုတ်ကလားဟိတိလကိုတိလနဲ့တူအောင်သာတို့ကျင့်ကြသားမှာတိလသည်စောင့်ပြီးတဲ့လက်နဲ့ ဟုတ်ဟေ့ဒီအာယုနောကကပါမယ်ခုနပြောတဲ့အပိဿာနဲ့ပြပါတာကိုစောင့်ပြီးသတ်တယ်လက်နဲ့ထင်တယ်တီလာကိုတီလာနဲ့တူအောင်စောင့်တည်တီလာတီလာနဲ့တူအောင်စောင့်တည်ရဲ့တမနကလေးစောင့်တည်ရဲ့တမနကလေးကျူဟာမုတ်ချခံစားရပါတယ်ကဲနာကြသို့သာဓုသာဓုသာဓုကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီး